မနေ့ကကြီးစုစွမ်းအင်၅ပါးတက်တန်အာကောင်တုတည်ရအတွက်၄ခုမြောက်စပ္ပယကရိယာယစံပါတိတိဆိုရက်အကြောင်းပြပါလေစာကြောင်းတိုင်းရှင်းပြပြပါပြီ။ အဲ့ဒီတဲကဣရိယာပ္ပသဗ္ဗာယဆိုတော့တွားရထိုင်လျောင်းဣရိယာပု၄မျိုးအဲ့ဒီဣရိယာပု၄မျိုးတဲကတမျိုးမျိုးကိုသုံးရင်းလောက်စန့်ကြည့်ပါတဲ့စန့်ကြည့်လို့ဖြစ်ဘူးသေးတဲ့တတိဖြစ်လာတယ်ဖြစ်ဘူးသေးတဲ့မတည်ငြိမ်တဲ့စိတ်တွေလည်းပဲတည်ငြိမ်လာတယ် တည်ငြိမ်လက်ဆက်စိတ်တွေလည်းပဲသာပြီးတော့တည်ငြိမ်လာတယ်ဆိုရင်တော့အဲ့ဒါအိယောဆက်ဆက်ပါရပါပဲဒီတော့အထုဆမှာအရိယဘုလေးမျိုးတွေကဘယ်ခြင်းကအရေးကြီးတယ်ဆိုတာတော့မြတ်စွာဘုရားကိုယ်တိုင်ပဲတိရိပ္ပံရဲ့အစ ဆိုင်ပုံပြနေရမှာပတ်လင်ကအဘူးချိတ်တော်လို့ပြရပါတယ်နော်ချက်ဝယ်ဖို့ဆိုပြီးတော့ဆိုင်ပါတဲ့ဥယုံကာယပဏိဒါယအထက်ပိုင်းကိုဖြောင်းရောင်ထားပါတဲ့တိုင်ထောင်ထားတယ်လို့ပေါ့လေမမ90ဒီဂရီအဲဒါကတော့ ထိုင်တဲ့အရိယာပုအထုဇာယောဂီပုဂ္ဂိုလ်မှာအတိမြတ်ဆုံးလို့ဒါကိုရွေးချယ်ပြီးတော့မြတ်စွာဘုရားအကြတော်မူခဲ့ပါတယ်။ပေါ်ဝိုက်ကိုမမထားရတဲ့သဘောကတော့ကျိုးယူဟာအဆက်ချင်းပေါ်နေခွင်ကြရှင်နေပေါ့။တဏှာကကောက်ကွေးနေလို့ရှိရင်ကျိုးယူဟာတစ်ခုနဲ့တစ်ခုပေါ်နေခွင်ကြမဖြစ်ဘူး အဲ့ဒီနေရာကပုတ်တိုက်မှုများတယ်ဆိုတာထိပါမှုများတယ်ဝေဒနာစပြီးတော့ပေါ်တော့တာဒီတော့တစ်ခုနဲ့တစ်ခုခွင်ရရှိပြီးတော့ကျိုးရိုးကဟန်ချက်ညီးနေအောင်တာရှည်လည်းပဲမှတ်နေအောင်ထိုင်နေအောင်ဆိုပြီးတော့ပေါ်ပိုင်းကို90ဒီဂရီစားပြီးတော့ထိုင်ဖို့သဘောဖွဲ့ကိုထိုင်ရမယ်ပေါ်ပိုင်းကိုမမထားရလဲစားပါလေဒါကြီးကြရပါတယ် ဘာဖြစ်လို့လဲဆိုတော့လမ်းပြီးလျှောက်ကြည့်တော့နေပြန်လို့ရှိရင်လည်းဝိရိယစီများတယ်အဲ့ဒါကိုလှဲနေပြန်လို့ရှိရင်လည်းပဲခေါင်းကကောင်းပေါ်ရောက်နေကိုယ်ကလည်းပဲအဲ့ဒါပေါ်မှာဆက်ဆံကြီးဖြစ်နေစိတ်ကလည်းပဲလျှော့ထားတော့တက်တောင့်တက်တာဖြစ်နေကြာရှိကြီးရက်ပြန်လို့ရှိရင်လည်းအလေးချိန်ကပဲရှိတော့ကြာတော့ခြေတုံးတောင့်ပြီး တကူလုံးကိုလေးမကြခင်ခံနိုင်ဖြစ်သွားနိုင်တယ်အဲ့ဒါလိုလျှောက်တဲ့အရိယာပုလဲလျောင်းတဲ့အရိယာပုနဲ့ရပ်ပြီးတော့မှတ်တဲ့အရိယာပုပဲအဲ့ဒီအရိယာပုသုံးမျိုးတော့တတ်နိုင်တယ်လက်လျှောက်တဲ့အရိယာပုကတော့ဝိရိယများတယ်သူကတော့လှမ်းလိုက်လှမ်းလိုက်ပေါ့လေလှမ်းလေးဖြစ်နေအောင် ကြောက်ကြဆက်ရတာပေါ့လေဝိရိယမြင်ရတယ်ကြွချဆိုရင်ပိုပြီးတော့ဝိရိယများသေးတယ်ကြွလန့်ချဆိုလို့ရှိရင်ပိုပြီးဝိရိယများသေးတယ်အဲဒီကြောင့်ရဆက်ရတာလေးဒီတော့လန့်ချပေါ်များလို့ရှိရင်လည်းဝိရိယများလုံးတော့စိတ်ကမတည်ငြိမ်ဘူးအဲဒီဖြစ်တတ်တယ်လေလျောင်းပြီးတော့နေတဲ့အိရိယပုဗ္ဗကတော့သက်တောင့်သက်သာသိဖြစ်လွန်အားကြီးနေတာပဲ ပေါ်လာတဲ့အာယုံလည်းပဲစိတ်သုံးတဲ့အာသာလေးမှန်ရတာပဲအေးလူလူလေးအာမဆက်ရပဲနဲ့နေရတယ်ဆိုလို့ရှိရင်ကြားတော့စိတ်ကတက်တာပြီးတော့ဒီနာမီတာတွေဝင်ကြည့်တခဏချင်းအိပ်ကျော်သွားတာဒါလည်းမှန်လာပဲခေါင်းလည်းပဲခေါင်းပေါ်ရောက်နေကိုကြီးကလည်းအိယာပေါ်မှာစင်းစင်းဖြစ်နေစံစံဖြစ်နေ မျက်စိကလည်းမှိတ်ပြီးတော့တက်တော့လက်သာဖြစ်နေပြီဆိုရင်တော့တစ်ခုပဲလိုတော့တာပဲအဲ့ဒီလိုရတဲ့ခုကတော့အိပ်ကျော်သွားဖို့ပဲဒါရှိတယ်ဆိုတော့ချိန်နာမိတာအားပေးတယ်ဆိုတော့ရက်ပြီးတော့ဖတ်တာတော့တာရှိမရနိုင်ဘူးပေါ့လေ့ကျင့်ရမရှိသေးဘူးဆိုလို့ရှိရင်တာရှိမရနိုင်ဘူးနောက်လေ့ကျင့်ရှိသွားလို့ရှိရင်တော့ရက်နေပါတော့တနာရီနာရီ၃နာရီလောက်ရှိအကြာကြီးရက်နေပါတယ်ဒီတော့အဲ့ဒီအရိယဘုဒ္ဓရဲ့ မမြတဲ့အရိယာဘုဖြစ်တော့အဲ့ဒါဒီအထုဆာမှာတော့ဆက်ဆောင်ဘုရားကအဲအဲ့ဒါဒီအာမပေးပေါ့ထိုင်စားမှာတော့အထိုင်တဲ့အရိယာဘုပါပဲဟုတ်ပြီထိုင်တဲ့အရိယာဘုကတော့အောက်ပိုင်းကခွေထားတဲ့အပေါ်ဘက်ကမမကြီးဖြစ်နေတယ်ခွေရသားလည်းဖြစ်နေအောင်ပေါ်ဘက်ကလည်းပဲမမကြီးတောင်းတော်ကြီးဖြစ်နေအောင် တစ်ချီလောက်စိတ်ကအသိထားလို့ရှိရင်အဲ့ဒီစိတ်အစဉ်လေးဟာဒီပုံမှာပေါ့လေအမြဲတစေသွားနေတော့ဝိရိယလည်းမများပါဘူးဝိရိယနည်းတယ်လည်းမရှိဘူးပေါ့လေတော့မြတ်တာတယ်ဆိုတော့နောက်ထိုင်တဲ့အရိယာပုဂ္ဂိုလ်များဆိုကြတာရှိဥစွာဥစားပေးပါတယ်တော့အဲ့ဒါလေးတော့တည်ထားဖို့လိုပါတယ်ဒါပေမဲ့လို့သိရင်လျှောက်တဲ့အခါမှာတော့အသိဉာဏ်လည်းပဲ ရက်ခါရက်ခါရှောက်ရပါတယ်သူကတော့အထုစာမှာစဉ္ညာနဲ့အထိုင်နဲ့ပေါ့လေထိုင်မှတ်တာနဲ့စဉ္ညာရှောက်မှတ်တယ်ဆိုညံ့နေရပါတယ်အဲ့ဒါပိုကောင်းပါတယ်ပစဉ္ညာလျှောက်တဲ့အတွက်ဒီနေ့ရနေတဲ့အကျိုးလေးတွေအဲမြတ်စွာဘုရားမိန့်ပါတဲ့အတိုင်းဖော်ပြပါဦးမယ်ဘုရားမြတ်စွာကိုယ်တိုင်အင်္ဂုတ္တရနိကေပစ္စကနိပါဒကျင့်သမ တုတ်တန်ဆိုတာဟောဒီတတိတိချာဟောထားပါတယ်ဟောထားပုံကတော့ပဉ္စိငိဘိက္ခုရေကျန်ကမိအာနိဆန်စာတဲ့ဘိက္ခုတို့ခောက်တုခောက်ပြန်လမ်းလျှောက်ရ၌ဈဉ္ဉံသွားရ၌အာနိဆန်စာအကျိုးအမြတ်တို့သည်ဣမိပြင်ပိုင်ကြဤငါဤငါမျိုးတို့ပဲ จิตกรรมဆိုတာအညောင်းပြည်လမ်းလျှောက်တာမဟုတ်ပါဘူးခုလူတွေကြမ်းမာရေးလိုက်စားတဲ့ပုဂ္ဂိုလ်တွေလမ်းလျှောက်တယ်မဟုတ်ပါဘူးခောက်တော့ခောက်ပြန်လျှောက်တာဘုရားအဖြစ်စဉ္ညာပေ60ရှိတယ်ဆိုကြပါစို့စဉ္ညာအရှိရရှိသလောက်ပေါ့လေပေ30ပေ60ပေဒီဘက်ကနေပြီးတော့ဟိုဘက်အထိဟိုဘက်ရောက်တဲ့အခါဒီဘက်ပြန် ပြောရောက်တဲ့ကဟိုဘက်ပြန်ဆိုအဲဒီခောက်တုတ်ခောက်ပြန်လျှောက်တာပြောရပါအဲ့ဒါတချို့နားလည်ထားတာကတော့စဉ္ညာဆိုအရောက်ကြီးလျှောက်တယ်လို့ဒီလိုထင်ကြတယ်ရောက်ကြီးလျှောက်တဲ့သဘောမျိုးကိုထားကြတော့လက်လည်းပဲထင်ရမှမသိရိုးရိုးလမ်းလျှောက်တယ်လို့လျှောက်တာမျိုးလည်းဒါလည်းတွေ့ရပါတယ်အဲ့ဒီလိုတော့အမှန်မှားကြဖို့အရေးကြီးပါတယ်ပြီးတော့ဓမ္မလည်းစဉ္ညာဟိုတိပ္ပိဏီကြားရမှာလည်းလောက်ထားပါတယ် အညောင်းကြီးလျှောက်တာမျိုးကတော့အညောင်းတော့ပြေပဲပေါ့လေဒါပေမဲ့လို့တမာရီတော့မရဘူးစိညာတမာရီရမှာထိုင်တမာရီရလည်းရတယ်ပါစိညာတမာရီမရရင်ထိုင်တမာရီမရဘူးစိညာတမာရီရဖို့ဆိုတာကဒီလမ်းလိုက်စမ်းလိုက်ပေါ်မှာစိတ်ကလေးရောက်နေလို့ကြွချမှတ်တဲ့ခါမှာလည်းပဲ ကြွားကြွားတိုင်းကြွားတိုင်းခြားတိုင်းခြားတိုင်းမှာစိတ်ကလေးရောက်နေလို့စိုက်ချနေလို့ကြွားလန်းချခြေတလန်းသုံးပိုင်းမှတ်တဲ့ခါမှာလည်းပဲကြွားတဲ့ပိုင်းမှာလှမ်းတဲ့ပိုင်းမှာခြားတဲ့ပိုင်းမှာစိတ်ကလေးရောက်နေလို့စူးစိုက်စိုက်တီးလို့လားအဲ့အရေးကြီးပါလေဒီမှာစဉ္ညာခောက်တော့ခောက်ပြန်လျှောက်တာဆိုတာအယောင်ကြီးတက်တက်လျှောက်တာမဟုတ်ဘူးဆိုတာနားလည်ဖို့ပါပဲအဲ့ဒါမျိုးကအစဉ္ညာလို့ခေါ်ရတယ် အဲ့လိုခောက်တော့ခောက်ပြန်စဉ္ညာ600မှာအကျိုးအမြတ်ဒီ၅မျိုးပဲတဲ့အတ္တနဲ့ခမောဟောတိခရီးရှိသွားနိုင်တဲ့အကျိုးတဲ့တရားထုတ်စဉ်ကာလကစဉ္ညာအလေးချိန်ရှိထားသူဟာကိုယ်ပိုင်တလုံးသားကိုပေါ့လေတင့်တော်တယ်လို့အသုံးချထားတာဖြစ်တော့ခရီးရှိသွားဖို့ ခွင့်ကျုံးရင်လာလို့ရှိရင်အလေးချိန်ရရထားတာဖြစ်တော့ဘာမှပြဿနာမဖြစ်တော့လွယ်လွယ်ပဲသွားနေတာပဲ။ဂျမိုင်နမိုင်ခီးဆိုအသာလေးပဲတော့အလေးချိန်မရှိဘူးဆိုလို့ရှိရင်တော့မရပါဘူးသူက။အဲ့ဒါဟာစိညာလျှောက်တာပထမဆုံးအကျိုးပါပဲ။ခီးတွဲရှိသွားနိုင်ပြီ။မှတ်လေကျိုးရပါဆိုတာပါလေ။အဲ့ဒါဒီနားလေးရပါပါလား။ ဒုတိယအကျိုးကတော့ပဒါနဲ့ခမောဟောတိပဒါနဆိုတာအာစိတ်ခွန်စိုက်ပေါ်လေဝိရိယစိုက်ထုတ်ပြီးတော့လုပ်ရတဲ့အလုပ်ကမ္မထာလုပ်ပါပဲဒီကမ္မထာလုပ်တာအမှန်ဝိရိယစိုက်ရပါတယ်ဒီမှာတော့အပူတည်းပြင်းအာစိုက်ဖို့ဆိုတာအမြဲတည်းရှိနေရတယ်ယုတ်တပယုတ်တဆိုတာယုတ်တအာစိုက်ရမယ်ပယုတ်တဝိရိယရှိမြင့်တင်ပြီးတော့ဟိုအာစိုက်ရမယ် နည်းနည်းလေးမှညို့ရဲလို့မရပါဘူးဒီမှာအဲ့ဒါဝိရိယရှိမှတတ္တိရှိမှရဲရဲမှဒီလုံရုံလုပ်နိုင်ပါတယ်အချောက်တက်ကြီးလျှောက်နေရတယ်ဆိုတော့တာမန်တွေးလို့ရှိရင်ဘာမှအတိတ်ပဲမရှိဘူးလို့ဒီလိုထင်ရပါတယ်ဒီမှာပြင်းစရာကြီးပဲလို့ထင်ရပါတယ်ဒီမှာပြင်းစရာကြီးလို့မတွေးပဲနဲ့ပေါ့လေဒါလိုအပ်တဲ့ အဲစွမ်းအားထုတ်မှုတစ်ခုပဲဆိုတာပေါ့လေတိတ်လိုအပ်တဲ့စွမ်းအားထုတ်မှုတစ်ခုပဲဆိုတာပေါ့လေစင်ရင်လုံးတရားနဲ့ပေါ့လေဒီအလုပ်ကိုရင်းမြန်လို့လုပ်တတ်ရပါတယ်ဒါဝိရိယကတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေဆိုလို့ရှိရင်ဝိရိယကအထက်လိုက်ထားလိုက်ပါနေညာလမ်းပဲလမ်းပေါ့လေဒီတလမ်းမှာတလမ်းညှပ်ဖတ်သွားတော့မှအလမ်းလေးတွေဖြစ်ဖို့ရအတွက်ရိုးရိုးစိတ်အားဆိုင်မှုပါနေတယ် ကြွလန်းချဒီလိုဟိုအမျိုးတွေဖြစ်ဖို့ဆိုလို့ရှိရင်ပို့ပြီးတော့ဝိရိယများပါတယ်ညာလန်းပဲလန်းတော့မှသူသူ့အချိုးကျဝိရိယကြီးကပါနေအားစိတ်နေတယ်အလှလေးတွေဖြစ်ဖို့ရအတွက်ပေါ့လေဒီမှာခြေထဲမှာအားထည့်နေရတာအဲ့ဒါပထမဆုံးပါသွားတဲ့အားပါလမ်းတိုင်းလမ်းတိုင်းကိုလည်းပဲမလွတ်တတ်မှတ်နေအောင်ဆိုပြီးတော့ အားဆက်ရတာတစ်မျိုးကြောင်းကြဆက်ရတာတစ်မျိုးပေါ့လေနည်းနည်းလေးမအေးစစ်စစ်လုပ်လို့မရဘူးကြော်ရဲရဲလုပ်လို့မရဘူးညောင်နန္နာလုပ်လို့မရဘူးအပူတစ်ပြင်းလို့ချတက်ကြွပြီးတော့ဖြက်လက်ဖို့တည်ရှိနေရတယ်နော်အတိတ်ကြီးကြည့်ရတယ်ဓမ္မလည်းပဲလှမ်းလိုက်ဆန်းလိုက်ညီငယ်ရမှတ်နေတာပဲဒီမှာအဲ့တော့ကြွလန်းချမှတ်တဲ့ခါမျိုးကလည်းကြွဖို့လေးဖြစ်အောင်ဆိုရိုးရိုးဝရိယ ရိုးရိုးအားဆိုင်မှုကြွားဖို့အစကအဆုံးအထိ တောက်ချောက်ပေါ်လေးတော့ကြွားတဲ့ကာလမှာထင်ရှားတဲ့တဘာဝတွေတည်တည်သွားအောင်လို့ပေါ့လေဘာတွေဖြစ်တယ်ဆိုတော့ခွန်ကြီးကလည်းကြိုပြီးတော့တွက်မပြပါဘူးလို့ဆိုစိတ်ကူးနဲ့လှုပ်နေပါကိုယ်အတိနဲ့ကိုယ်လုံးလာဝရိယနဲ့ကိုယ်လှုပ်ဖို့အရေးကြီးပါလားချိခိုက်ရှုမှတဘာဝမဟုတ်ချတည်နိုင်ပြီဆိုတော့ချိခိုက်ကိုကုလသတိပဋ္ဌာန်နည်းနဲ့ချိန်လာခဲ့ဆရာဆက်ပြီးတော့ပေါ့လေ ရှုကြည့်ပါတွေ့လာမှာပါပဲတမာတိမရခင်တော့ခြေတော့ပုံကြီးတွေ့လိမ့်မယ်တခါတခါမှကြောတဲ့အမူအရာလမ်းတဲ့အမူအရာခြားတဲ့အမူအရာအမူအရာလောက်ပဲတွေ့ရင်တွေ့လိမ့်မယ်အထုဆာမှာတော့တခြားတစ်ပါးစိတ်မရောက်ဘူးရှင်းပုံမှာစိတ်ရောက်နေဆိုတော်တာပဲကြွာလန်းချအမူရောပုံမှာစိတ်ရောက်နေဆိုတော်တာပဲခပ်ဖို့တမာရီတော့ဖြစ်နေပါလားဟွန်း တော်ပြီပေါ့ဒါလောက်ရှိတယ်ဆိုလို့ရှိရင်ရှောက်ပုံကလည်းစိတ်မရောက်ဘူးကြွလန်းချအမူအရာပုံကလည်းစိတ်မရောက်ဘူးဆိုလို့စိတ်ကူးတဲ့ရှောက်လုပ်နေလို့ရှိရင်စိတ်ကြီးလည်းကလွတ်နေတဘောဘာမှမရှိပါဘူးဒါဒီတော့အဲ့ဒီလောက်စိတ်ရောက်တယ်ဆိုလို့ရှိရင်တော့စိတ်တရားတော့မပြည့်ရင်ဒါအမျက်တော့ထွက်လာတာပဲဒါထိုက်တန်လို့တမာရီတော့ဖြစ်နေတာပဲဒါကိုင်ကြအားဆိုင်မှုအမြဲတည်းရှိနေပြီဆိုလို့ရှိရင်ဟိုတနည်းပြောရတဲ့ စတိတကရိယာဆိုတာပေါ့လေစစ်စစ်မပြတ်ပေါ့စစ်စစ်ပြတ်ဆိုတာနည်းနည်းလေးမှရော်ရဲမသွားပဲလေပေါ့လေဆွဲလုံးလောက်ဝိရအပြည့်အဝနဲ့ပေါ့လေဘာလေးတစ်ခုမှမလွတ်စီရဘူးဟာဆိုတဲ့အနေနဲ့ပေါ့လေဘူရိပြင်းအားဆက်ရတယ်ရိုးရိုးဝရိယပေါ်မှာကြွဖို့ကိုမြဲမြဲဆွဲဆွဲမှတ်နိုင်ဖို့ရအတွက်အားဆက်တဲ့ဝိရိယတွေအထက်လိုက်အတက်လိုက်ပါနေတယ် ရိုးရိုးဝိရိယရှိဥစွာဖြစ်သွားပြီးနောက်ကြွားဖို့ကဝိရိယဖတ်လိုက်ဖို့ရအတွက်ထပ်လိုက်ထပ်လိုက်ဝိရိယကြီးပါသွားဝိရိယသိကောင်းတာလမ်းဖို့လည်းဒုလေးကောင်းပဲခြားဖို့လည်းဒုလေးကောင်းဝိရိယတွေသိကောင်းတာလို့ဟမ်အဲ့ဒါလို့ရဲရဲနဲ့လုံလဝိရိယဇွဲလုံလဝိရိယအားပြည့်တဲ့အလုပ်ပါလေရတာလုံလဝိရိယဒီအားပြည့်တဲ့အလုပ်ပါဟမ်ဝိရိယဗလာပေါ့လေဝိရိယစွမ်းအင်တွေပေါ့လေကောင်းအောင်ပြုလုပ်တဲ့အလုပ်ပါ တုံးနေတဲ့ဝိရိယကိုထက်လာအောင်ပေါ့လေတွေးပြီးတဲ့အလုပ်မျိုးပါဘယ်လိုကောင်းပါလဲဝိရိယတစ်စိမ်ရှိနေတော့ဝိရိယကညဉ့်ညမ်းမှုအကုသိုလ်ကိုသူကတော့ပိတ်ဆို့ပေးတယ်တရှိတဲ့ကုသိုလ်စိတ်လမ်းဖွင့်ပေးလိုက်တာပဲသူကမကောင်းတာတွေဟန်တာပြီးတော့ကောင်းတာတွေသူကတော့လမ်းပွင့်သွားအောင်ပေါ့လေဒီဒီလမ်းကြီးတိုင်းလိုက်ရအောင်ဆိုပြီးတော့သူကပြစ်လုပ်ပေးတာ ဝိရိယထက်တာနဲ့အလုပ်ပဲတဲ့တော့လို့ဆိုရတယ်အဲ့ဒါဒုတိယအကျိုးပါပဲတော့ဝိရိယဟာအထက်လိုက်ပါပေါ့လေမှတ်ပါကျိုးတစ်ပါးဝိရိယထက်လိုက်ထက်လိုက်ပါလာတယ်ဝိရိယဖြစ်ရုံခရအဓိကထားတာမဟုတ်ပါဘူးဝိရိယဖြစ်သွားလို့ရှိရင်နောက်ပိုင်းကဆွေးမြဲတဲ့တတိပေါ့လေစတိပလဆိုတာပေါ့လေဆွေးမြဲဆိုတာမှတ်နိုင်တဲ့စွမ်းအားတွေလည်းဖြစ်လာတတ်ပါတယ် စိတ်ဆွမ်းအားတွေဖြစ်လာလို့ရှိရင်ဆွမ်းမြတ်စွာရှိရအောင်မှာစိတ်ကလေးစုကလေးစိတ်ကလေးကြသွားတဲ့တမာတိဆွမ်းအားလည်းပဲဖြစ်လာတတ်ပါတယ်တမာတိဆွမ်းအားကောင်းလာလို့ရှိရင်လည်းပဲကြွစေလှမ်းစေချစေမှာတကယ်ရှိအဟုတ်ရှိနေတဲ့နာနဲ့ယုတ်တရားတွေကြောင်ကျိုးတရားတွေပေါ့ကြောင်ကျိုးတရားတွေရဲ့ကြောင်းလဲပုံတွေဒါတွေကအဆင့်ဆင့်အတိအကျတတ်ပါတယ် ကြွစေခဏမှာနာနဲ့ရုပ်တွဲဖြစ်နေပါတယ်ဖြစ်ပုံကတော့ကြွခြင်းနဲ့စိတ်အစဉ်စဉ်နဲ့ကြွရုပ်အစဉ်စဉ်ဒါပဲလှမ်းခြင်းမှာလည်းပဲလှမ်းခြင်းနဲ့စိတ်အစဉ်စဉ်နဲ့လှမ်းရုပ်အစဉ်စဉ်ခြားစေခဏမှာလည်းပဲခြားခြင်းနဲ့စိတ်အစဉ်စဉ်နဲ့ခြားရုပ်အစဉ်စဉ်နာနဲ့ရုပ်တွဲပြီးတော့ဖြစ်နေတာအဲ့ဒီလိုကြွားစေလှမ်းစေခြားစေမှာတကယ်ရှိအဟုတ်ရှိနေတဲ့နာယုတရားတွေ ကိုယ်ပိုင်ပိုင်းခြားသိရအောင်ဆိုပြီးတော့ကြွလန်းချမှတ်တဲ့အခါမှာအတတ်နိုင်ဆုံးဖြည်းဖြည်းတာတာလေးလုပ်ဖို့လိုပါတယ်။ကျန်ကန်ဒီမှာပြထားတာစိညာစိတ်စိတ်မှတ်မှတ်တဲ့အခါမှာဝိသမဘုံိဘာဂီဥဒကပရိဒသကတံဝိရလို့ဒီလိုနိုင်ရှင်ပြထားပါတယ်။ညီမျက်နှာညီမျက်နှာချင်းမျက်နှာပြင်မညီတဲ့နေရာမှာ ရေပြည့်စဲလေးပေါ့လေတွန်းသွားတယ်လို့တဲ့ခွေးတို့အချတိုင်မှာဆိုလို့ရှိရင်ရေရှိရမှာတွန်းလဲလေးတွေနဲ့ရေသွားပြီးတော့တည်ရတာအဲ့ဒီပေါ်မှာရေပုံးဖြစ်ဖြစ်ဒီတိုင်ကြီးဖြစ်ဖြစ်တင်ပြီးတော့တွန်းလာတခါတခါမှလမ်းမညီလို့ရှိရင်ဖြည်းဖြည်းထိမ့်ပြီးတော့တွန်းလာဘုံတိုင်းဘုံတိုင်းနဲ့အကျန်တွန်းလာလို့ရှိရင်ပြန်လန်းခံအချိန်ကုန်ခံပြီးတော့တဲလာတဲ့ရေ ခတ်လာတဲ့ရေအလကားဖြစ်သွားမှာပေါ့ဖြည်းလေးနဲ့အဲလိုလုပ်ရတယ်အခုဓမ္မယောဂီတွေဘုန်းကြီးအကဲခတ်ကြီးဆင်ញံသွားတာလို့ပါလို့တချို့ပုဂ္ဂိုလ်တွေတော်တော်ပါလားဒီကြောတာလေးဖြည်းလေးဗကလေးတွေနဲ့လန့်လာလည်းဖြည်းချတာလည်းဖြည်းဆိုတော့အရောက်ကြည့်အောင်လားခြေတလားမှာတပိုင်းပေါ့ညာလမ်းပဲလားလမ်းလို့ရပါတယ်တဏှာကြီးလောက်စဉ်းစားရှောင်းမယ်ဆိုရင်မိနစ်20လောက်ညာလမ်းပဲလားအရောက်လည်းကြည့်အောင် အလွတ်အမှန်လည်းမလွတ်ရအောင်ခက်ကြဲကြဲပေါ့နောက်ကြွချအဲမိနစ်20လောက်နောက်ဆုံးမိနစ်20မှာကြွလန်းချပါလေအဲအဲ့ဒါလိုဖြစ်လို့ရပါတယ်အဲ့ဒါဒီစာစုနဲ့ကြိုက်အောင်ပေါ့လေဒီတော့လူမှနဲ့တူစွာကျင့်ဆိုလူမှလိုကျင့်ရမယ်လို့လည်းဆိုထားပါတယ်တော့ဥပမာလေးပြထားတယ်အမှန်ကောင်းပါတယ်တော့ အဲဒါကြွားစေလမ်းစေခြားစေမှာရှိရလမ်းလေးရုပ်တရားတွေပိုင်းခြားသိရအောင်အဲလိုသိပြီးတဲ့နောက်ပိုင်းမှာလည်းကြွားခြင်းနဲ့အကြောင်းလမ်းတရားကြောင့်ကြွားရုပ်အကျိုးလမ်းခြင်းနဲ့လမ်းတရားကြောင့်အဲအကြောင်းလမ်းတရားကြောင့်လမ်းရုပ်အကျိုးခြားခြင်းနဲ့အကြောင်းလမ်းတရားကြောင့်ခြားရုပ်အကျိုးတရားတွေပေါ့လေတရားတွေမှာဆက်ပြီးတော့ဒီပေါ်ပြီးတော့ပြောက်သွားပုံလေးမမြဲပုံလေးပေါ့လေဒါလေးအစစ်စစ်စစ်စစ်နောက်ဆုံးသိလာပါမယ်လို့ အဲ့လိုလေးအတီလေးတွေဖြစ်အောင်ဆိုပြီးတော့စာအဆုအမိတ်တိုင်းပေါ်ကြီးတိတိကျကျလုပ်ဖို့အရေးကြီးပါတယ်လုပ်ငန်းစဉ်ကြီးပြတာကိုပါဠိလိုတုတ်တလို့ခေါ်ပါတယ်တုတ်တန်တလို့လည်းဒီလိုလဲဆိုပါတယ်တုတ်တဆိုတာဘုရားတို့လက်သမားတွေကျင်တယ်ကျင်တော်တဲ့လိုရတယ်လို့ပါလိမ့်အမဲကျိုးကျိုးလေးကိုဟိုအမဲတုတ်ထားပါတယ်အဲ့ဒါနဲ့အဲတမိချီလို့ခေါ်ပါတယ်အဲမဲကျိုးချီပေါ့လေကျင်တယ်ချီခေါ်ပါတယ် တခုဖြတ်တောက်တောက်တော့မယ်ယူရတော့မယ်ဆိုလို့ရှိရင်တော့အဲ့ဒီအမဲကျိုးလေးချရပါတယ်အဲ့ဒီမြင်တိုင်းလိုက်ရပါတယ်မြင်ပါပဲနဲ့လည်းရမှတ်ဆလို့လို့ရှိရင်တော့ပူတာပူလိုတာလို့ဖြစ်နေတော့ချောချောမောမောမရှိတယ်ပါဘူးတုတ်တာကလည်းသူကြတဲ့အတိုင်းကိုလိုက်ရတယ်ကြတဲ့အတိုင်းမလုပ်ဘူးဆိုလို့ရှိရင်တော့အဲ့ဒါတလွဲတစ်ချောလေးဖြစ်ပြီးတော့အချိန်ကုန်အကျိုးမဲ့ဖြစ်နေပါတယ်အပ္ပပါတော့ဟောတိအနာယောဂကင်းရှင်းတယ် ကျမ်းမာရေးရတယ်ဆိုတဲ့အတိတ်ပဲပေါ့အစားတောက်ထဲမှာအစီပါတဲ့အစားတွေစားမရပြီးတော့အေးတက်တာလေးနေလို့ရှိရင်လှုပ်ရှားမှုကမရှိတော့ကိုယ်ရဲ့အပူတွေရဲ့ဟိုအပူဓာတ်မရဘူးပေါ့လေလမ်းလျှောက်နေလို့ရှိရင်အပူဓာတ်တွေရနေတာပဲအဲ့ဒီအပူဓာတ်ကတကုံလုံးပြတ်နှံ့ပြီးတော့လေတွေးအသွားလာတယ်လေကောင်းလာတယ် ပြီးတော့အစာတွေအစီတွေလည်းပဲလှုပ်ရှားမှုနဲ့ပေါ့လေခိုးဖြစ်ပြီးတော့အဲ့ဒီဘူးထဲမှာပြုတ်ပြစ်သွားတယ်မလိုအပ်တဲ့အစီတွေမစုတော့ဘူးပေါ့တွေးသွားလာကောင်း plus circulation တွေပါလေကောင်းလာတာကျမကြီးကောင်းတယ်အနာယောဂကင်းရှင်းပါမှတ်ပါကျိုးတော်ဆိုတာပေါ့လေအနာယောဂကင်းရှင်းကျမရှင်နေရတယ်ဒါလည်းအရေးကြီးတယ်ပါပဲ အဲတော့သုဒ္ဓကြွကတော့အစိတံပိတံခာယိတံစာယိတံသာမံပရိနာမကချက်တိတဲ့စာသမျှဝါသမျှတောက်သမျှရှာနဲ့လက်နဲ့ကိုရက်သမျှအစာစာတွေပေါ့လေအညီမျှကြည်ညစ်တယ်အစာကြည်ရတဲ့စာကြည်ပြီဆိုလို့ရှိရင်စားရတဲ့အစာတွေကသူ့အနေနဲ့သူ့ပေါ့လေတက်ဆောင်တာမျိုးစုံပါတော့အဲ့တက်ဆောင်တာမျိုးစုံမျိုးစုံကအတီးပြီးသူတို့တောင်းသူတို့ပြည့်ပြည့်စုံစုံယူနိုင်တယ်ဆိုတော့ ကိုယ်ထဲမှာလိုအပ်တဲ့တတိရသွားတာပါလို့ဒါပါပဲကျမကြီးလည်းပို့ပြီးတော့အထောက်ပံ့ဖြစ်နေပါလေဒါမှအဲတော့စားသမျှဟာညီမျှစွာကြည်တာကျိုးတပါတဲ့ကြည်ညက်သွားတာပါလေနောက်ဆုံးအကျိုးကတော့ကျင်ကမဒီကတောသမာဓိကြည်ရတိတိကောဟောတိကျင့်ရလျှောက်တဲ့အခါမှာေကြော်တိုင်းလှမ်းတိုင်းခြားတိုင်းပေါ့ရိုးရိုးဝရိယ ရိုးရိုးဝိရိယဘုံမှာကြော်ရင်းလှမ်းလိုက်ခြားတိုင်းတတိအမျက်တစီရှိနေအောင်နိမိရရမှတ်မိအောင်ကြောင့်ရဆက်ရတဲ့ဝိရိယအဲဒီဝိရိယတွေအချိုးကျပါလာတော့တာပဲဝိရိယဆွမ်းအားတွေဖြစ်လာတော့တာပဲဝိရိယဆွမ်းအားဖြစ်လာပြီဆိုလို့ရှိရင်ချက်တက်တန်တန်နဲ့ကြောင့်ရထားပြီးတော့မှတ်မိတဲ့ကြွာလန်းချအမူအရာတော့မဟုတ်ကြွာလန်းချ အခိုက်တံမှာတကယ်ရှိအဟုတ်ရှိနေတဲ့နာနဲ့ရုပ်ကြောင်းကျုပ်ဆက်ကြောင်းရဲပုံလေးပေါ့လေအဲ့ဒါဒီမိမိရရတတိရှိကြတော့အဲ့ဒီမှာစိုက်ကြတော့တာပဲတခဏတခဏတခဏတခဏစိုက်ကြတော့တာကတတိဗလတတိဆွမ်းရင်လည်းဖြစ်လာတယ်သမာဓိဆွမ်းရင်လည်းဖြစ်လာတယ်ဒီမှာနေဘူးသမာဓိဆွမ်းရင်တေချာစူးစိုက်မှမယ်ဆိုလို့ရှိရင်အဲ့ဒီ ကြောက်မှုပေါ်မှာစူးစိတ်ကတ်လိုက်သွားလို့ရှိရင်တမာတိဒီအစစ်စစ်အစစ်စစ်မနေဘူးလောက်မှုပေါ်မှာလည်းတေချာစူးစိတ်ကတ်လိုက်လို့ရှိရင်စူးစိတ်တီကျိုးတွေမနေဘူးချမ်းမှုပေါ်မှာလည်းဒုလေးတကောက်နဲ့စူးစိတ်တီကျိုးတွေမနေဘူးပဲအဲဒီခါမှာစိတ်ကပြတ်လို့မထွက်ကတ်ကြည့်နေတော့တာပဲကြွလန်းချအခိုက်တန်အာယုမှာစိတ်ဟာစွစွစီစီဖြစ်နေတော့တာပဲ အဲဒီနောက်မှာစုရက်ဆိုတဲ့အတိုင်းပေါ်ကြီးကြွာလန်းချအာရုံပေါ်မှာစိတ်ဟာစုရက်နေသမာဓိတိကောင်းလာတာအဲဒါဈဉ္ညာလျှောက်ရင်ရနိုင်တဲ့သမာဓိဒါစင်ကမတိရသမာဓိခေါ်ပါတယ်အဲ့ဒီသမာဓိကစိကြည်ရထိတိခေါ်ဟုတ်တယ်တာရှိတည်ရနေထိုင်နေလို့ဆိုရတယ်ဒါဈဉ္ညာသမာဓိကောင်းပြီဆိုလို့ရှိရင်သွားထိုင်တဲ့အခါမှာထိုင်သမာဓိရတယ်အလိုလိုခါလေးကောင်းလာတာပါဒီနည်းနဲ့ပဲသမာဓိကြီးဆက်ပြီးတော့ပေါ့လေ လိုအပ်တဲ့သမာဓိတွေအားပြည့်လာတဲ့အခါမှာပညာဗလဆိုတာပေါ့လေနာယုတ်ဒီပိုင်ခြားသည်နာယုတ်ကျောင်းကျုပ်ဒီတိကံကျောင်းကျုပ်ချက်ဒီမှာပြောင်းလဲပုံကအစပေါ့အရှင်းရဆုံးဒီတိကံခွဲခြားစိတ်ချပြီးတော့တိမြင်တဲ့တိညာစွမ်းအင်လည်းပဲအလိုလိုဖြစ်လာတော့တာပါပဲကျွန်တော်အဲတော့စိညာသမာဓိဟာဘယ်လောက်အထောက်အကူပြုတယ်လဲဆိုတာနားလည်လို့ပါပဲကျွန်တော်ဟုတ် စဉ္ညံသမာဓိကြာရှည်ပြီးမတ္တိကျိုးတစ်ပါးဆိုတဲ့မြတ်စွာဘုရားရဲ့အဆုံးအမရအညောင်းလည်းပြီးအောင်ထိတ်တန်တွေကလည်းသမာဓိရအောင် စိတ်စိတ်လည်းသမာဓိရအောင်ပေါ့လေအဆုံးမိတ်တိုင်းပေါ့လေတုတ်တံတုတ်တညွှန်ကြားတဲ့အတိုင်းပေါ့လေတိတိကျကျလုပ်ရင်စဉ္ညံသမာဓိရထိုင်တဲ့အထိပေါ့လေတည်ယူသွားတာဟုတ်လေတိုင်းမဲ့နေရာရောက်တဲ့ခါကျတော့ယတ္တာကြီး ထိုင်နေတာဒီဒီအချင်းဒီချင်းထိုင်ကြတာဒီကိုကြီးကအထိုင်ကိုရောက်သွားတဲ့အခါအပြုပြင်နေမှလည်းအကုန်လုံးဇက်တိုက်မလောတာမှနေတော့တာပဲခဏိကတော့အဲတမာရီတွေလည်းပဲတစ်ခါဆက်ကဆက်ကခိုင်ကနေအကျိုးပြမရှိတော့ဟာပဲအစင်းစင်းအဆက်ဆက်ပေါ်နေတဲ့တမာရီတွေဒါစီခိုင်ကနေအကျိုးရတယ်ဆိုတော့အတိညာဖြစ်ပွားရေးမှာဒီတမာရီဟာတိတ်အရေးကြီးပါတယ် ဒီခဏိကသမာဓိဟာလည်းပဲအရေးကြီးပါတယ်ဒီမှာဥပဒနာရှိမှတယ်ဆိုတာဒီခဏိကသမာဓိတွေစုပါဆောင်ရတာပါပဲဈာထဲမှာ အကျိုးပြတ်တွေရှိနေလို့ရှိရင်ဒီရှုမှတ်မှုကချိနေသွားတယ်လို့ရှုမှတ်မှုချိနေသမာဓိချိနေသွားတယ်ဆိုလို့ရှိရင်အသိဉာဏ်ကထူးထူးခြားခြားထက်ထက်တန်တန်ဖြစ်တော့စုစိတ်သမာဓိရှိမှအတိကလည်းစူးစူးရှက်ရှက်ဖြစ်နေတာပဲ။ဒါပဲ အဲ့တော့စူးစူးရှာရှာစူးတက်တက်မြင်မြင်အသိဉာဏ်တွေရလို့တဲ့ပုဂ္ဂိုလ်ဟာဘယ်အရာမျိုးမဆိုတော့ဒီဒီခဏိကသမားတွေလေးအားပြည့်အောင်ဖြစ်နေရတာပဲတတိယလည်းကောင်းပြီဆိုလို့ရှိရင်အမြင်လည်းပဲတန်လာလာအမြင်လည်းပဲကျဲလာလာဒီကြွလန့်ချသုံးအခြားအခြားအမူအရာတွေပေါ်တိုင်းပေါ်နေသွင်းရစွာမှတ်နေအောင်လို့ကြောင်းကြမှုကလည်းရှိနေမယ်ဆိုလို့ရှိရင်အသိဉာဏ်တွေကလည်းတိုးနေတော့တာပါပဲ ခုတလောကရှင်းပြတဲ့အတိုင်းပေါ့လေအတိညာတိုးဖို့ဆိုတာဝိရိယရှိမှာဝိရိယမရှိအတိညာမတိုးဘူးတနေ့လာလိုက်တာတနေ့လာလိုက်တာဘာမှတူပဲဖြစ်နေတတ်တယ်ဆိုရတဲ့တတိမဖြစ်ဘူးဆိုလို့ရှိရင်အတိရလည်းပဲမတန်ပါဘူးမကျဲပြဘူးဒုံးတိပြီပဲဆိုတာဟုတ်တမာတိမရှိဘူးမရဘူးဆိုလို့ရှိရင်လည်းအတိဟာစူးစူးဆက်ဆက်မရှိဘူးတော့အဲတော့ ခေါ်တိုင်းအာယုံကိုစူးစူးရှာရှာပါလေထက်ထက်မြင်းမြဲမြဲသိဖို့ရတဲ့အရေးကြီးတယ်။ဒီရတဲ့မှာတရားထုတ်လို့အကောင်းလေးတွေတွေ့လာပြီဆိုလို့ရှိရင်အဲ့ဒါဒီตายရနေပြီကြီးစိတ်ကနောက်ချနေတော့ပြည့်ချွဲကြီးဖြစ်ပြီးတော့လေအဲရှင်းလင်းတွေ့လက်ခြင်းမရှိဘူးဒီမှာပြက်ပြက်သားသားမရှိဘူးဒီမှာမရှိရှင်းလင်းပြက်ပြက်သားဖြစ်နေအရေးကြီးတယ်ကင်းတတတရားတွေလည်းဖြစ်နေတော့ဒါမှအတိညာလည်းပဲရှင်းတယ်တွေ့တယ်ပါလေနော်အဲ့ဒါလေးအဲ့ဒါအတိညာဟာ တတ္တဝရိယတတိသမารိခေါ်တဲ့ဒီတရား၄မျိုးရဲ့ဒီစွန့်ရင်၄မျိုးအထောက်ရနေမှအဲဒါဆိုင်ရဆိုင်ရပေါ့လေဒီတိညာလေးတွေထူးခြားခြားဖြစ်လာနိုင်တယ်ဆိုတာသဘောပေါက်နားလည်ပြီးတော့ပေါ့လေစဉ်းညာလျှောက်ရမှာဝိရိယလည်းပါတယ်တတိလည်းပါတယ်သမာဓိလည်းပါတယ်ခိုင်ယူချက်လည်းပဲအပြည့်အဝရှိတယ်ပြီးတော့ဒီခိုက်တတ်မှာတာယာစရာဆိုတာလည်းပဲမရှိလာပါဘူး စိတ်ကြီးဆွဲကြီးလည်းဖြစ်နေပါဘူးစိတ်ကခက်ချီကြီးခက်တန်တန်ဖြစ်နေတယ်ဆိုတော့အာအတိညာလေးနဲ့ရှင်းတတ်ပါတယ်ဆိုတော့ပြောတတ်တဲ့တချို့ယောဂီတွေဇေယျချောက်တင်ကမှကြွားတယ်ဘာလေးတိပါတယ်အပြက်လိုက်အပြက်လိုက်အပြက်လိုက်ပြက်လိုက်တွေ့တယ်တော့တမျိုးတည်းဖုံကြီးရတယ်တစ်ချိန်တည်းဖုံကြီးရတယ်အချိန်ပေါင်းများစွာပြက်လိုက်ပြက်လိုက်တည်နေတယ်အဲတော့ယုံကြည်ခြင်းနဲ့အားဆိုင်ပြီးတော့ဆွဲပြစွာရှိတော့ရှိပါအောင်မစိတ်ကလေးကနိကတ်သွားပြီဆိုလို့ရှိရင် ခလန်းလန်းအရာဝတ္ထုကိုခလန်းလန်းကြည့်လို့ရှိရင်မပြီးရင်မပြီးဝိသဖြစ်နေမယ်လို့အနိကကြည့်ပြီဆိုလို့ရှိရင်တိတ်ပြတ်သားလာတာတိတ်ရှင်းလာတာပဲဒီမှာလာပဲအဲတော့အဲ့လိုရှင်းရှင်းလင်းဖြစ်အောင်ပေါ့လေအဲဟိုဒီဒီခြင်းရဲ့အကျိုးငါးမျိုးလည်းရအောင်လို့စီရင်ကြကြနဲ့ဆောက်ကြပါသိရေးကြည့်ပါလေတချို့ယောဂီတွေဘုရားအကဲခတ်နေပါလေအဲသိပြီးတော့စဉ်းကြအောင်မြန်မြန်လုံးလုံးမဆောက်ကြဘူးဒီနေ့တော့ဒါပဲတဏှာကြီးပြည့်ပါပြီ